ပါဒကမှာသရာတရားနဲ့ပြည့်စုံဥပါဒကသရာတရားနဲ့ပြည့်စုံရမယ်ဥပါဒကသရာတရားနဲ့ပြည့်စုံဆိုတာဘယ်လိုအောင်ဆိုရင်သတ္တောဟောဒီတတ္တဟဒီတထာရတဘောရီသတ္တောယုံကြည်မှုသရာတရားနဲ့ပြည့်စုံပြီတထာရတမြတ်စွာဘုရားဤဘောရီသစ္စာလေးပါးတရားပြီးခြင်းဘုရားဖြစ်ခြင်းကိုသတ္တဟဒီယုံကြည် အဲလိုယုံကြည်ရမှာလဲဆိုလို့ရှိရင်ဣတိပိသောဘဂဝါအရဟံသမတမ္ဗုဒ္ဓစသည်ဖြင့်ဘုံတော်၉ပါးနဲ့ပြည့်စုံတယ်ဆိုယုံကြည်ရမယ်အရဟံလောဘဒေါသမောဟစရှိသောကိလေသာညစ်ကြေးတွေစိတ်ညစ်ကြေးတွေကင်းဝေးစင်ကြတော်မူတယ်။ဒါဆိုဘုရားမှာစိတ်စိတ်ညစ်ကြေးမရှိဘူး။စိတ်ညစ်ကြေးတွေကလည်းကင်းဝေးစင်ကြတော်မူတယ်။တဏှာရင်လူနာဇမသတ္တဝါတို့ဤပူဇော်ထိုးခန္ဓာမူလိုက်တယ်။ လိုယုံကြည်ရမယ်အဟံကုန်မှာအမသာမုဒ္ဒသစ္စာလေးပါးခါရင်သောတရားတွေကိုယ်ပိုင်ညာပြီးအမှန်တိုင်းပဲသိတော်မူတယ်ဒီလိုယုံကြည်ရမယ်ဝိဇ္ဇာသရဏသမ္ပန္နဝိဇ္ဇာခေါ်တဲ့ဉာဏ်ဒု၃ပါးဉာဏ်ဒု၈ပါးသရဏခေါ်တဲ့အခြေခံကျင့်တရား15ပါးနဲ့ပြည့်စုံတော်မူတယ်ဒီလိုလေးယုံကြည်ရမယ်သူကတော့ကောင်းသောနိဗ္ဗာန်သို့ကြွတော်မူတယ်ဒီအပြင် တတ္တဝါတို့အကျိုးများကြောင်းကောင်းတဲ့စကားကိုသာပြောတော်မူတတ်တယ်ဘယ်လိုလဲယုံကြည်ရမယ်လောကဝီတို့လောကရဲ့အကြောင်းအရာလုံးစုံတွေပုံစံပြည့်မြင်တော်မူတဲ့တတ္တလောကရဲ့အကြောင်းတတ္တဝါရဲ့အကြောင်းနဲ့ပြီးတယ်သင်္ခသင်္ခါရလောကကြီးကြောင့်ယုံနာသင်္ခါရတရားတို့ရဲ့အကြောင်းကိုလည်းသိရအတ္တဝါတို့ဤတရားဖြစ်တဲ့လူဘုံနတ်ဘုံစတဲ့ဩဃာသလောကကြီးအကြောင်းကိုလည်းသိတော်မူပြီ ဒီလိုယုံကြည်ရမယ်အနုတ္တရသီလစပြီးတော့လွန်ခဲ့တဲ့ကုန်ကျေးဇူးတွေနဲ့ပြည့်စုံတော့လောကထဲမှာလည်းအလွန်ဆုံးအမြတ်ဆုံးပဲဒီလိုယုံကြည်ရမယ်ပုရိသဓမ္မပါရတိဆုံးမလိုက်တဲ့ပုဂ္ဂိုလ်တွေကိုဆုံးမသွန်သင်တတ်တဲ့တခြားတိုင်းပေါ်မှာဆုံးမဆုံးမသွန်သင်တတ်တဲ့ပုဂ္ဂိုလ်ပဲပုဂ္ဂိုလ်ဒီပုဂ္ဂိုလ်များပဲလည်းယုံကြည်ရမယ်ဒီနည်းအားဖြင့် ဆုံးမလိုက်တဲ့ပုဂ္ဂိုလ်တွေဆုံးမမှုမှာအများဆုံးပဲတတ္တဝါတွေချင်းကြည့်အောင်လို့ဆုံးမရမှာအများဆုံးပဲတဲ့ဒါလည်းယုံကြည်ရမယ်သတ္ထာဒေဝမနုဿာနာနတ်လူတို့အကျိုးမဲ့ကိုပယ်ပြီးတော့ကျိုးစီးပွားများအောင်လို့သုံးရင်ဆုံးမရတဲ့ဆရာများအဖြစ်ပဲဆရာများတဆူရီတော့ဆရာများပဲဒါလည်းယုံကြည်ရမယ် ဆရာဆိုတာအကျိုးမဲ့မှုတွေကိုမြင်လို့ရှိရင်တားမြင်ရကျိုးရှိတဲ့မှုကိုညွှန်ကြားညဇာဗျာအကျိုးမဲ့ဖြစ်တဲ့အကုသိုလ်တရားတွေမပြုလို့ရတားမြင်တော်မူရဲ့အလုံးစုံကမကောင်းမှုတွေမပြုရဘူးလို့ဒါမျိုးသဘာဝပပသအာကရဏ အကျိုးရှိတဲ့ကုသိုလ်တရားတွေပွားများရမယ်လို့ပြောကြတာမျိုးလေကုသလသုပသမတာဒါလည်းနဲ့မပြီးသေးဘူးမိမိစိတ်ကျူးစင်နေတဲ့အကိလေသာညစ်ကြေးကင်းပြီးကြတာပြုစင်နေတဲ့အရာတကိုရအောင်အထောက်အမယ်လို့သာစိတ်ဓာတ်ပရိယောဓာဗနာမိမိစိတ်ကိုပြုစင်ရမယ်ဆုံးမဣဒံဘုရားနာသာသနာမြတ်စွာဘုရားကြီးဆုံးမပဲအဲဒီလိုသတ္တဝါတွေကို အာဟုသောအဲအကျိုးမဲ့ဖြစ်တဲ့အာဟုသောအမှုတွေကင်းအောင်လူချမ်းသာနာချမ်းသာလောကီချမ်းသာတွေရအောင်မေညာပူညာနိဗ္ဗာန်လောကုတ္တကောင်းကျိုးချမ်းသာတွေရအောင်အကျိုးများတဲ့ကောင်းကျိုးချမ်းသာဖြစ်စေနိုင်တဲ့ကုသိုလ်တရားတွေဒါနသီလဘာဝနာကုသိုလ်တရားတွေဝါညာအထောက်ရအောင်လည်းညွှန်ကြားတော်မူရဲ့အဲဒါကြောင့် မြတ်စွာဘုရားဇီဝမနုဿာနာနတ်လူတို့သတ်တာဆရာပဲလူတွေရဲ့ဆရာဖြစ်ုံနဲ့မကနတ်တွေရဲ့ဆရာလည်းဖြစ်ပြမာရဲ့ဆရာလည်းဖြစ်သာမန်ကုသိုလ်တရားလောက်ကတော့သာသနာ့ဘာကာလမှာလည်းပညာရှိတွေကညွှန်ကြားနေတယ် နောက်ခုနိဗ္ဗာန်ရောက်အောင်အဲဘာဝနာကုသိုလ်တရားဝိပဿနာဘာဝနာကုသိုလ်တရားကတော့မြတ်စွာဘုရားသာသနာတွင်မှာညွှန်ကြားနိုင်တယ်မြတ်စွာဘုရားညွှန်ကြားပြီးတော့တစ်ဆင့်ဘုရားတပည့်တွေကတစ်ဆင့်ဆက်ဆက်ညွှန်ကြားရသာသနာ့ဘာဆိုရင်ဝိပဿနာတရားမရှိဘူးယုတ်တရားနံတရားအနိစ္စဒုက္ခအနတ္တတွေဆိုတာဝိပဿနာအစစ်တည်းမရှိဘူး။တာမန်အနိစ္စဒုက္ခတော့ရှိအနတ္တတော့မရှိဘူး။ သာသနာတော်ထဲမှာဝိပဿနာအနိစ္စဒုက္ခနဲ့အနတ္တကတော့သာသနာတော်မှာမှရှိပါတယ်။အနိစ္စဒုက္ခအနတ္တတွေအပြည့်စုံနေမှာမှရှိတယ်။အဲမြတ်စွာဘုရားညွှန်ကြားခဲ့တဲ့အတိုင်းစဉ်စဉ်ညွှန်ကြားလို့ဝိပဿနာတရားတွေအားထုတ်ကြရတယ်။မဉ္ဇဉ်ပုံညာနိဗ္ဗာန်ရောက်ကြောင်းကောင်းမြတ်တဲ့အလုပ်တွေပဲအကောင်းဆုံးအလုပ်တွေပဲအဲဒီအလုပ်တွေကို အာထုတ်ကြရတယ်မပြီးရင်အာထုတ်နိုင်ဘူးမပြီးရင်အာထုတ်နိုင်ဘူးရှိကဘုရားဘာသာဝင်ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေဟာရှိတုန်းကရှိနေပေါင်း50လောက်ရှိရပေါ့လေအဲဒီတည်းကသူရှိလောက်ရှိရဆိုလို့ရှိရင်ဝိပဿနာတရားဘယ်လိုအားထုတ်ရမလဲဆိုတာမသိကြဘူး တရားတော်တွေတော့သုံးလင်းရှိနေတာတော့နာမည်လို့မသိကြပါဘူးတရားတချို့အထုတ်ခြင်းရတယ်တန်တရားညင်းငွေကြတန်တရားလွမြောက်ခြင်းရဘာအထုတ်မှမသိလူပုဂ္ဂိုလ်တွေသာနှုံရဟန်းပုဂ္ဂိုလ်တွေလည်းပဲဒီလိုဉာဏ်ရတော်ကိုစာပေချပြီးတော့မြင်တော့ကြည့်လို့ရှိရင်ဖြင့်တော်ကြောင့်နေထွက်ပြီးတော်ကြောင့်တော်ကြောင့်နေနေကြတယ်အဲဒီဆရာတော်ကြီးတွေလည်းသူတို့ ဘာတော့မှဆိုမမေရအသိသိတာမဟုတ်ဘူးဒီနေ့ကရွှေပြည်ဆရာတော်ရဲ့ထုတ်ပါတယ်တဲ့မှာပါတယ်ဒီနေ့ကပေါ်လေ45နှစ်လောက်ကြီးကအဲဒီဆရာတော်ကြီးက95နှစ်ရှိပြီအဲ93နှစ်93နှစ်ရှိပြီတော်ကြောင်းနေတယ်မန္တန်ယူသားတဲ့ဆရာတော်ကြီးတွေပါတော်ကြောင်းနေတယ် သူကမင်းများစုံသားတာဆရာဝိပဿနာရှင်ကြီးကျမ်းနဲ့စပြီးတော့ဝိပဿနာရှင်ကြီးကျမ်းကအဲဒီတော့မှစရတာကိုဂျပန်ခေတ်ကဂျပန်ခေတ်ကသမာဂုဏ်က309ခုနဲ့တူတယ်အင်္ဂလိပ်အမေရိကန်လေညာနေပါလေလာနေတဲ့ခေတ်ပါပဲအဲဒီတော့အဲဒီတော့ညပါလို့ရှိရင် ဒီနေ့လည်းမသွားရဘူးကားတွေပဲညမှာသွားညသွားလို့ရှိရင်လည်းမီးမတွန်းရဘူးကားတွေလည်းမီးမပါဘဲနဲ့မှောင်နေပြီးတော့မောင်းရသို့တော်လည်းတိုက်စီရတော့မရှိပါဘူးလမ်းနဲ့အသွားလာရတယ်သိရှိတာမဟုတ်ဘူးတခုလည်းများတာမရှိဘူးတော်ရဲ့အတုံးကညာကြီးသွားနေကြတာဘုန်းကြီးတော်မှတစ်ခါသွားရတယ်အဲဒီစာဥပိ္ပဇာနဲ့စပ်ပြီးတော့ခြူသွားနေပြီအဲဒီရာကြီးစတိုင်းရာကြီးသွားလမ်းနေရတယ်တော်တော်မကောင်းတာပဲဒီလိုတော့အနေမပြင်းဘူး ဘယ်လိုမှမပြနိုင်ဘူးအဲဒီသာတော့ကဝိပဿနာရှင်နိစာကရွာတွေကြီးမှရိုက်တော့ကျေစီရီဆရာတော်ကသူကအဲဒီဒါဘောတယ်ဒီမှာစာစာပြင်ဆင်ရတာသူကအဲဒီအပုံနဲ့တည်းကအဲဒီဒါမရှိဘူး အဲဒီဒါမရှိတော့အဲဒီဒါရှိတော့မှလည်းကျန်းစာရိုက်လို့ရှိရင်ဆိုတာမဟုတ်ဘူးဗျာသာသာပိတတဲ့ဆရာတော်တွေကဆောင်းချက်ပူရလူရဲဆိုတာနဲ့တရားရီကသူတို့ဆက်ရဆက်ရနေဆရာတော်ရွှေစီဆရာတော်ကြီးကရွှေစီဆရာတော်တာဝန်ယူပြီးတော့သူကတီရှူပြင်ဆင်ရေးပြင်ဆင်တော့သူရဲ့ကြီးသားစာအုပ်တွေစာဖောင်နေပေါ့အဲဒီဆရာတော်ကြီးကြီးဆရာတော်ကြီးကတီရှူပြီး အဲနောက်ဆုံးကျတော့ဆရာတော်ကြီးရဲ့အာဘောဘာပြောတော့ပြည်စီတွေဆရာတော်မွေးကြည့်ရတယ်သူ့သုပါတိတန်ရေးထားမှာဥမာတွေ့ရတယ်အဲတော့ကြီးကျမ်းစာနဲ့စာရင်ဘယ်လိုများသဘောရပါလဲလဲလို့မျိုးတော့အာကျမ်းစာရေးထားတာတော့သူဆရာသိရှိကြတယ်ဒီတော့တကောင်းတယ်ဒီအထုပ်ပုံအထုပ်နည်းတွေပြည့်စုံလို့မဲ့အခါငါကြရင်ရေးချကိုအထုပ်ပုံတွေဒီကျဲတော့ပြရတာနှစ်ရှင်းတယ်တို့မှာဆေးရဥဒ္ဓရီမဲ့ဆိုတာ အများအားလေးလာနေတာပဲကြီးစုနေတာဟိုတော်ထွက်တော်တယ်တော်ကြောင့်မှလည်းပဲခေါင်းရထားပြီးတော့ဒါကြီးစုလေးလာတာပဲဒါပဲလေတော့ကြည့်ကြရုပ်ဘာမှမသိသေးဘူးဘာအထောက်အမယ်ဆိုတိတိကျကျမသိသေးဘူးလို့ဆရာတော်ကြီးရှင်းရှင်းနဲ့ပြောတယ်ဆရာတော်ကြီးကသာသနာ့ပြည်ကဘုရားအမှန်ဘုရားမို့ဆရာပဲလို့အထောက်အမယ်ဆက်သွား အဲမိမိရရရှိသပိုင်းနေပါလေဇာနေနဲ့ဟိုမှာပြထားတာတွေတော့ရှိတာပဲအဲ့ဒီအရာတွေအားထုတ်နေဆိုဖြစ်ဖြစ်လာတော့ဖြစ်မှာဒါပဲလေဆရာသမားနဲ့လက်ထပ်တင်ရတာမဟုတ်တော့ဆိုတဲ့နည်းနဲ့အာမရုဖြစ်ဘူးနဲ့တူပါတယ်အကြောင်းလို့တူပါတယ်သူကနော်အာနာပါနာအထုနည်းတွေလည်းဘုရားမှာပြည့်စုံလို့ပါနေတာပဲဒါပဲလေဆရာနဲ့လက်ထပ်တင်တာမဟုတ်တော့ စောစောနေနေအားမထုတ်လို့ဘာမှထီးထီးမြင်မြင်မကြည့်ဘဲနဲ့အဲဒါဘယ်ဟာမှထီးကြထီးထီးမြင်မြင်မရှိသေးဘူးလို့ပြောတယ်ပြောပြီးတော့ဒီစာအုပ်ကတော့သိကြပါတယ်သူအားထုတ်ပုံနဲ့ငါရှင်းနေတာကိုမင်းမဆရာတော်ကြီးရဲ့မင်းမစေတော်ဆရာတော်ကဘုန်းကြီးတို့ကံထမ်းပေးတဲ့ဆရာပါပဲအာရမဝီရိဆိုတာအားထုတ်တဲ့အစီအရင်ပေါ့လေတရားအားထုတ်နည်းလို့အဓိပ္ပာယ်ကြပါတယ်အဲ့ဒီကျမ်းကိုကြည်ဘူးလေတဲ့ အဲဒီကျမ်းကတော့အာထုရမဥစ္စာဘယ်လိုအာထုရမလို့ရှင်းရှင်းလင်းလင်းပြတ်တက်သွားတာမရှိဘူးအခုဇာဥကတော့ရှင်းရှင်းလင်းလင်းပြတ်တက်သွားတာလည်းရှိတယ်ဘောလုံးလည်းရှိတယ်နောက်ကျမ်းဂန်လည်းပဲညီးရဲဆိုပြီးတော့ဆရာတော်ကြီးကသူထင်မြင်ရက်တူချပြီးတော့ပြောတာကိုအဲ့ဒါတွေ့ရအဲ့ဒါရှိကမိ50လောက်ပဲအဲ့ဒါဒီ50မရှိသေးဘူးဘယ်လောက်ရှိနေလဲဆိုတော့ဘုံနဲ့မျိုးဆိုတော့ နည်း20 20လောက်ပဲရှိသေးတယ်နည်း20လောက်ပဲရှိသေးတယ်ဘာမှမကြသေးဘူးအဲဒီနည်း20တဲ့ရင်ကြတဲ့ခါတော့ဆိုရင်ဒါပြီးတော့တရားထုံးနေတယ်မသိကြတာပဲညဆော်ပြဟောခဲ့တာတော့ကြားပြီးနှစ်ပေါင်း2500ကဟောခဲ့တာဒါနဲ့လို့အစဉ်ဆက်ကကျင်ရိုးကျင့်စဉ်ကပြတ်ပြီးတော့သွားတာဘယ်လိုအားထုတ်ရမလဲဆိုတာမသိကြဘူး အခုညှို့ခြင်းနည်းတွေပြီးပြီးတော့အထုံနေရတာနာကိုဝေါ်လာကြကောင်းတယ်ဒီဝမနုဿာနံငါလူတို့ဤတထာတူရီတော်ဆရာပဲအဲအကျိုးမဲ့ကမြေတားပြီးတော့အကျိုးရှိလို့ညင်ကြားတာတူရီတော်ဆရာများစီဖြစ်ပါပေသည်လူတွေလည်းပဲနိဗ္ဗာန်မဲ့ကိုရောက်အောင်နိဗ္ဗာန်မဲ့ကိုမရောက်နိုင်ရင်လည်းပဲ ကုသိုလ်ကောင်းမှုတွေပွားပြီးသူဂတိလူဝနာဘဝသူဂတိဘဝတွေပဲရောက်ပြီးချမ်းသာသွားအောင်ကြားနတ်တွေလည်းထို့အတူပဲဓမ္မတွေလည်းထို့အတူပဲသူအရင်တော့ဆင်းရဲကသိင်းကြီးနဲ့နိဗ္ဗာန်ရောက်အောင်လို့ပဲမြတ်စွာဘုရားညွှန်ကြားတာအဲဒါသတ္ထာဒီရောမြုပ်တာညာသိနတ်တို့ဒုဝိရောဆရာမြတ်စီဖြစ်တော်မူပါပေ၏ဒုဝိရောဆရာမြတ်စီဖြစ်တယ်ဆိုရင်လည်း မြတ်စွာဘုရားမယုံကြည်တဲ့ပုဂ္ဂိုလ်တွေနဲ့တော့မဆိုင်မဖြစ်ဘူး။အလုံးစုံသတ္တဝါတွေရဲ့ဆရာတော့ဆရာပဲဒါပေမဲ့တတိမခံတော့လည်းပဲအဲ့ဒီပုဂ္ဂိုလ်တွေနဲ့မဆိုင်မဲခြင်းတော်အားကြီးတစ်ခုလုံးမှာဘုရားမြတ်စွာဘုရားမွန်းလာတာနေပေါင်း2500ကျော်ခဲ့ပြီဒါပေမဲ့လည်းအဲ့ဒီတော့ ဘုရားမြတ်စွာဘုရားကိုမကြားဘူးတဲ့ပုဂ္ဂိုလ်တွေလည်းရှိတာပဲကြားဘူးမလို့မယုံတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတာပဲဒုနာတို့ဆရာကြီးပြည့်တဲ့မြတ်စွာဘုရားမကိုယ်ကိုရရဘူးတဲ့မြတ်စွာဘုရားကိုယ်ဝယ်နေတော်လည်းပဲမြတ်စွာဘုရားညွှန်ကြားတဲ့တရားတွေဒီဆိုတော့ကျုံမနာကြဘူးဘုရားပြင်တော့ဝိပဿနာတရားတွေမနာရဘူးဝိပဿနာတရားတွေဘယ်လိုအထုတ်ရယုံနာနေဘယ်လိုပိုင်းခြားပြီးတဲ့ ဝိပဿနာဉာဏ်မှန်တယ်ဘယ်လိုဖြစ်တယ်ဆိုတာမသိကြဘူးအခုဒီမှာအားထုတ်ပြီးတော့သိနေကြတာသမဏဝန်သာပြာကောင်းပါလေဝန်သာပြာကောင်းတဲ့အတိုင်းအဲဒီဒီဝိရိယဆရာမြတ်ကြီးနဲ့ဆိုရရင်ကြားထားတဲ့ဝိပဿနာဘာဝနာတရားတွေကိုအားထုတ်လက်ဆက်ကြည့်တဲ့ဆက်လက်အားထုတ်ပြီးတော့မိမိတို့လိုကြည့်ရတဲ့တရားတို့တရားများတွေကိုတို့တက်ပြီးတော့ရသွားဖို့ပါပဲအဲဒါကြောင့်အဲဒီတရားတွေကို ဒုတိယဒီအထုတော်အခြင်းမိမိတို့တို့ရှိရတဲ့မညာပညာနိဗ္ဗာန်ပညာသာဆက်ရောက်၍ဉာဏ်မောပြီးနိုင်ကြပါစေ။အာသာသာသာ